အခန်းကြီးနှင့်အငယ်1မှ6နောမီ၏လင်အေလိမလက်၏အဆွေအမျိုးတွင် အလွန်ရတတ်သောပေါက်ဖော်တယောက်ရှိ၏သူ၏အမိကားဘောဆသည်မောဘပြည်သူယူတကကျွန်မသည်လေပြင်းသို့တွား၍စိတ်နှင့်တွေ့သောသူနောက်မှစပားကြံကို ကောက်ပြရစေဟုနောမီ၌အခွင့်ပန်လျင် နောမီကတွားတော့ငါသမီးဟုဆို၏ယူဒသည်တွား၍ စပားရိတ်သောသူတို့နောက်မှစပားကြံကိုကောက်တည်တွင်အေလိမလက်၏အဆွေအမျိုးဘောဇပိုင်သောလယ်၌အမှတ်တမဲ့နေရာကျ၏ထိုအခါဘောဇသည်ဘဲလင်မြို့ကလာ၍ဒါဝရဖျားသည်တင်တို့နှင့်အတူရှိတော်မူပါစေသောဟု ရိတ်သောသူတို့အားဆိုလျင်သူတို့ကကိုရော့ကိုထာဝရဖျားကောင်းချီးပေးတော်မူပါစေသောဟု ပြန်ပြောကြ၏ ဗောဇကလည်းထိုမိန်းမငယ်သည်အဘယ်သူနှင့်ဆိုင်သနည်းဟုလယ်ခေါင်းအားမေးသော်၊လယ်ခေါင်းက၊မောဘပြည်မှနောမိနှင့်အတူလိုက်လာသောမောဘအမျိုးသမီးဖြစ်ပါ၏။သူကလည်း၊ကျွန်မသည်စပါးရိတ်သောသူတို့နောက်၌ကောက်လှိုင်းစုထဲမှာကျန်သောစပါးကိုကောက်သိမ်းပါရစေဟုအခွင့်တောင်းလျက်ဝင်သဖြင့် နံနက်မှစ၍ယခုခဏတဲ၌နေသော အချိန်တိုင်အောင် လုပ်နေပါပြီဟု ပြောဆိုလျှင်၊ဗောဇသည်ရုသကိုခေါ်၍နားထောင်ပါ။ငါ့သမီး။အခြားသောလယ်သို့သွား၍စပါးကျန်ကို မကောက်နှင့်။ဤအရပ်ကမထွက်ဘဲငါ့ကျွန်မတို့၌မှီဝဲလျက်နေတော့။သူတို့ရိတ်သောလယ်ကွက်ကိုကြည့်မှတ်၍သူတို့နောက်၌လိုက်လော့။လုလင်တို့သည်သင့်ကိုမနှောင့်ရှက်ရမည်အကြောင်းငါမှာထားပြီ။ရေငတ်သောအခါ အိုးထားရာသို့သွား၍လူလင်ခတ်သောရေကိုတောက်တော့ဟုဆိုလေတော့ယုဒသည်မြေပေါ်မှာဥချပြတ်ဝတ်လျက်ကျွန်မသည်တပားမျိုးသားဖြစ်၍ကိုရိုသည်ကျွန်မကိုတိမှတ်မိအကြောင်းအဘယ်သို့စိတ်တော်နှင့်တွေ့ရပါသနည်းဟုလျှောက်လေ၏ဘောဇကလည်းတင်းလင်တည်သောနောက်တင်းသည်ရောက်ခမအားပြုစုသမျှကို၎င်းတင်းသည်မိဘနှင့်မွေးဖွားရာဌာနကိုဆွံ့၍ အထက်ကမတိဘူးသောပြည်သို့လာကြောင်းကို၎င်းငါအားတေချာစွာပြောကြပြီ။တင့်အမှု၏အကျိုးကိုအာရဖျားပေးတော်မူပါစေသော။တင်သည်အတောင်တော်အောက်၌ခိုလုံခြင်းဟံချင်းကပ်သောဣဂရေလအမျိုး၏ဖျားသခင်သာရဖျားသည်စုံလင်သောစုကိုချတော်မူပါစေသောဟုဆိုသောယူဒကသခင်ကျွန်မသည်ရှေ့တော်၌မျက်နာရပါစေ။ ကျွန်မသည်ကိုရော ကျွန်မတို့နှင့်မတူတော်လဲကိုရောသည်လောကဝတ်စကားကို ပြော၍ကျွန်မကို နှစ်သိမ့်စေပါပြီဟုလျှောက်လေ၏အငယ်14မှ18ဘောဇကလည်းစားတော့သော အချိန်ရှိပြီလာ၍မုံကိုစားလောပုံရည်၌စားစရာကို နှစ်လော့ဟု ခေါ်ဆိုသည့်အတိုင်းယူတာသည်စပားရိတ်သောသူတို့နှင့်အတူထိုင်လျင် ဘောဇသည်ပေါက်ပေါက်ကိုလှမ်း၍ပေးသဖြင့်၊သူသည်ဝစွာစားပြီးမှချန်ထားသေး၏။စပါးကျန်ကိုကောက်ခြင်းငှါထသွားသောအခါ၊ဘောဇသည်လုလင်တို့အား၊ထိုမိန်းမသည်ကောက်လှိုင်းစုထဲမှာကျန်သောစပါးကို ကောက်သိမ်းပါစေ။အရှက်မခွဲကြနှင့်။ရိတ်ပြီးသောစပါးအချို့ကိုလည်းသူ့အဘို့ချထားလော့။ကောက်ယူပါစေ။အပြစ်မတင်ကြနှင့်ဟုမှာထား၏။ယုဒသည်ထိုလယ်၌ ညဦးတိုင်အောင် စပါးကြံကိုကောက်၍ရသော စပါးကိုနယ်ပြီးလျှင်၊မုယောဆန်တဧဖာခန့်မျှရှိ၏။ထိုဆန်ကိုယူ၍မြို့ထဲသို့ဝင်သဖြင့်၊ကောက်၍ရသောဆန်ကိုလည်းယောက္ခမအားပြ၏။ဝစွာစားပြီးမှ ချန်ထားသော အရာကိုလည်းထုတ်၍ပေးသေး၏။ယောက္ခမကလည်း၊ယနေ့အဘယ်မှာစပါးကြံကိုကောက်သနည်း။အဘယ်မှာလုပ်သနည်း သင်တိမှတ်သောသူသည်မင်္ဂလာရှိပါစေသောဟုမြွက်ဆိုလျှင်၊ယုဒကယနေ့ကျွန်မလုပ်သောသူ၏အမည်ကားဘောဇဖြစ်ပါသည်ဟုယောက္ခမအားကြားပြောသော်၊ယောက္ခမက၊အသက်ရှင်သောသူ၊သေသောသူတို့၌ကျေးဇူးမပြတ်ပြုတော်မူသေးသောထာဝရဘုရားသည်သူ့ကိုကောင်းကြီးပေးတော်မူပါစေသောဟူ၍၎င်း၊ထိုသူသည်ငါတို့နှင့်ပေါက်ဘော်တော်သောသူ နီးစပ်သောအမျိုးသားချင်းအဝင်ဖြစ်သည်ဟူ၍၎င်း၊ချွေးမအားပြောဆို၏။ထိုသူက၊ငါ့စပါးရိတ်ခြင်းအမှုမပြီးမှီတိုင်အောင်ငါ့လူတို့၌မှီဝဲလျက်နေတော့ဟုဆိုကြောင်းကိုလည်း၊မောဘအမျိုးသမီးရုသသည်ကြားပြောသော်၊နောမိက၊ငါ့သမီး၊သင်သည်သူ၏ကျွန်မတို့နှင့် ပေါင်းဘော်ကောင်း၏။အခြားသောလယ်၌သူတို့သည်သင့်ကို မတွေ့စေကောင်းဟုချွေးမရုသအားပြောသည်အတိုင်း သူသည်မုယောစပါး၊ဂျုံစပါးရိတ်ခြင်းအမှုပြီးသည်တိုင်အောင်ဗောဇ၏ကျွန်မတို့၌မှီဝဲလျက်၊စပါးကျန်ကိုကောက်၍ယောက္ခမထံမှာနေလေ၏။